အဲ့လိုတမ္မာဒိဋ္ဌိကိုလေဖတ်ပြန်တလဲလဲပွားမလို့ပြန်ပွားမလဲဒါကကုံကောင်ပွားမယ်လေကိုယ်ရရပဲနေမလားဒါကကုံတိအတိပွားဒီခန္ဓာကိုယ်တတ်မဲ့နေသေးလို့ရှိရင်ဖတ်ပွားဒေါသတစ်ခါတစ်ခါဖြစ်လာလို့ရှိရင်အာဒေါသရှိနေပါသေးတာငါကအကြာကြီးမို့လို့ဒေါသမဖြစ်တော့ဘူးလားအောင်းနေတယ်ဒေါသဖြစ်ပြန်ဖတ်ပွားအဲ့ဒီ သမာဓိတိကိုထပ်ပြန်တလဲလဲပွားလို့ရှိရင်ရာဂဝိနယပရိယောတနာရာဂကိုပယ်ကြောက်ခြင်းဟူသောအဆုံးရှိသည်ဒေါသဝိနယပရိယောတနာဒေါသကိုပယ်ကြောက်ခြင်းဟူသောအဆုံးရှိသည်မောဟဝိနယပရိယောတနာမောဟကိုပယ်ကြောက်ခြင်းဟူသောအဆုံးရှိသည်ဟောဒီတိတို့ဟုတ်တယ်လို့သမာဓိတိဒီလိုပွားလိုက်တော့သမာသင်္ကပ္ပကစဉ်းစားကြံစည်တယ်ဟုတ်တယ် ဒီလိုစဉ်းစားလိုက်ပြန်တယ်သူတို့ကအနိစ္စဒုက္ခအနတ္တသိကြတယ်ဝိပဿနာဉာဏ်ဝိပဿနာဉာဏ်ကိုထောက်ခံနေတာသမ္မာသင်္ကပ္ပကစဉ်းစားကြည့်တယ်သူတို့ကမြဲတယ်ဆိုလို့ရှိရင်ဒီမဟာဒီအေးပြီးတော့လာဖို့မကောင်းဘူးဒီခုတော့မမြဲဘူးမကတော့ထုတ်ပြထုတ်ပြနဲ့အပံမကြားတာမကြားရတာထုတ်ပြထုတ်ပြပြည့်နေတဲ့ဥစ္စာငါမမြင်မှမမြင်ရတာ သဘာဝကြည့်လိုက်တော့ဧကံမမြဲတာပဲတမ္မာသင်္ကပ္ပကတမ္မာဒိဋ္ဌိထောက်ခံတယ်တမ္မာဝါစာကမကောင်းတဲ့စကားတွေမပြောတော့ဘူး။သာမိကသာမိကမကောင်းတဲ့စကားမပြောတော့ဘူး။စကားမပြောပဲနေမယ်လေ။မကောင်းတဲ့စကားပြောမိရင်မကောင်းဘူးမပြောပဲနေမယ်။ပြောရင်အနိစ္စအကြောင်းပြောမယ်၊ယုံနာအကြောင်းပြောမယ်။စကားမပြောပဲနေမယ်။ပြောရရင်အနိစ္စအကြောင်းပြောမယ်၊ဒုက္ခအကြောင်းပြောမယ်။ အဲသီလသမာဓိအကြောင်းပြောမယ်ပညာအကြောင်းပြောမယ်သမဝါဒကမပြောဘဲကြောင်းနေမယ်သမကမ္မန္တကမလုတ်ဘဲကြောင်းနေမယ်မကောင်းတာများတော့လုတ်ကိုမလုတ်တော့ဘူးကြောင်းနေမယ်သမကမ္မန္တလည်းအလုတ်လို့ရလို့ရှိရင်တရားဟောတဲ့အလုပ်ကိုလုပ်မယ်တရားထိုင်တဲ့အလုပ်ကိုလုပ်မယ်တရားကျင့်တဲ့အလုပ်ကိုလုပ်မယ်တရားဆင်ခြင်တဲ့အလုပ်ကိုလုပ်မယ်တမ္မာကမ္မန္တကတမ္မာအာသီဝကလည်းဟိုမတရားအတ္တမမွေဘူး ဟဲ့ယဟမင်္ဂါဆိုတဲ့ဥစ္စာဆုံးခံပြီးတော့စားရတယ်တရားမထင်ဆုံးခံစားမယ်။ပုညလူရှင်တန်းညောဟန်လောက်ပြီးတော့ဆုံးခံမစားဘူး။ပုညလူရှင်တန်းညောပရိယေတွေပြောပြီးတော့ဆုံးခံမစားဘူး။အဲလူဖြစ်ပြန်တော့လေဥပဒနာရောက်လာတဲ့လူတွေကြတော့မတရားရှိပါမကြဘူး။ဘာဖြစ်လဲအပြည့်ဖြစ်ပြီးပုညပြတ်တာကြည့်တယ်။အဲမတရားရှိပါကြာနေလို့ဒီခန္ဓာကိုယ်ကြီးမွေးနေတော့ဗောဒီခန္ဓာကိုယ်ကြီးကနူမာတယ်လား။ တို့ကြတော့မတရားစည်းဝါကြပြီးတော့မတရားတည်ပြီးတော့မတရားဘဝရောက်သွားတော့ဒီခန္ဓာကိုယ်ကြီးဘဒုက္ခမှလည်းဒီရောက်ဒီနာဒီခန္ဓာကိုသက်ခံကြရမှာပဲမတရားတတ်မမွေးပါဘူးအဲသမာဓိတိအကုန်လုံးထောက်ခံနေကြတယ်ဝိပဿနာသမာဓိတိကိုအကုန်လုံးထောက်ခံနေကြတယ်သမာဝါယာမကျိုးစားမယ်ပါဝီတော်မိမိမန္တန်၌စိတ်အတ္တိရှိတော်ဆိုတဲ့ဥစ္စာကျင်းစားတာလေဘဟုလီကတော်ချင်းဖာများစွာလေးလာပြုအပ်တည်ရှိတော်ဆိုတာကျင်းစားတာပဲ တက္ကတက္ကကြိုးစားတယ်ဘာတက္ကတက္ကကြိုးစားတယ်ခုနကဝိပဿနာတမာတိတိနဲ့ပြန်ဆင်းနေတာပဲဒါဣရိယာကတမာဝါယာမကလည်းတမာတိတိအပိနေတယ်တမာတိတိထောက်ခံနေတယ်တမာတတိကရောဘာတတိရနေအနိစ္စတွေဒုက္ခတွေအနတ္တတွေဒါဟာများအနမတ္တကသံတရာဘဝပေါင်းများစွာကဒီအဝိဇ္ဇာကမသိမသိလို့နေနော်တုံတုံကန်းကြီးဒီအဝိဇ္ဇာကြီးက တကယ်ပြည့်နေတဲ့ဥစ္စာကိုအပြည့်ကိုသူကအကောင်းရှင်ပြီးတော့လိုက်လာတယ်အဝိဇ္ဇာဒီတဏှာကဒီအဝိဇ္ဇာပုံမှန်ကလောက်ဒီတဏှာကလည်းမဲ့မောလာကြတယ်ငါနဲ့နော်ဖြစ်မှဖြစ်ရလေဟုတ်သမမတတိကအကုန်လုံးပြန်ပြီးတော့စဉ်းစားကြည့်တော့ဩဒီအဝိဇ္ဇာနဲ့တဏှာဟာတို့ကိုနှိမ့်သက်လွန်းတယ်ဒီခန္ဓာကိုယုံနာကြီးကိုဖန်ဆင်းပြီးတော့နှိမ့်သက်လွန်းတယ်ဒီယုံနာကြီးကိုကံနဲ့ဖြစ်အောင်ပြီးဆောင်ပြီးတော့နှိမ့်သက်လွန်းတယ် အသက်လေးပါသွားရတာလေဒီအဝိဇ္ဇာတဏှာကြောင့်ပဲနှိမ့်ဆက်လွန်းတယ်လို့တတိကအကုန်လုံးတတိရပြီးတော့အနိစ္စဒုက္ခအနတ္တငါရဲ့ခန္ဓာကိုယ်ဒီမမြဲသောအနိစ္စတရားကြည့်ပါတကားငါရဲ့ခန္ဓာကိုယ်ဒီတခါတခါကိုဆင်းရဲတဲ့ဒုက္ခတရားတခါတခါစိတ်ဆင်းရဲတဲ့ဒုက္ခတရားကိုယ်ဒီစိတ်တွေမဆင်းရဲပါဘူးလို့ချမ်းသာနေပေမဲ့လို့ တပြက်ထက်ပြက်ပြီးတော့နေတဲ့မကောင်းဒုက္ခတရားကြီးပါတကားနာဤခန္ဓာကိုယ်မှာအတွင်းအပြင်အကုန်လုံးစဉ်းစားဆင်းရဲကြည့်တဲ့အခါဘာမှအနှစ်သာရရှားမရတဲ့ဖြစ်ပြီးရင်ပြက်တဲ့တရားကြီးပါတကားလို့တတိယလို့သမ္မာတတိယအကုန်သမ္မာဒိဋ္ဌိထောက်ခံနေတယ်သမ္မာသမာဓိကကြည့်ကြည့်ဆိုတော့တတိကထောက်ခံလို့ သမ္မာဝါယာမကသိစားလို့သမ္မာဒိဋ္ဌိနဲ့ထပ်ထပ်ထပ်ထပ်ပြီးတော့ပွားများလိုက်တာဝိပဿနာဉာဏ်ကိုတီးလို့ဆိုတယ်အဲ့တော့ပြီးနေတဲ့အခါကျတော့မှသဖြင့်ဒီဝိပဿနာဉာဏ်ကအဲ့ဒါထပ်ထပ်ထပ်ထပ်ပွားများတော့ဒါကကရော့ရော့ရော့ရော့သွားဒေါသကရော့ရော့ရော့ရော့သွားမောဟကရော့ရော့ရော့ရော့သွားထပ်ပွားလေဟိုကရော့လေ အနမတေကသံဃာကဒုနဲ့ဒင်းနဲ့လာခဲ့တဲ့ရာဂတွေကယခုဥပဒနာဉာဏ်နဲ့တကယ်ပြီးပြီးပြီးပြီးငန်းငါလာကျင်းပွားလိုက်တဲ့အခါကျတော့အဲ့ဒါရောရောရောရောရောရောပါပါပါပါပါပါသွားအဝိဇ္ဇာကလည်းပါပါပါပါသွားတဏှာကလည်းရောရောရောရောသွားအဲ့ဒီလိုနဲ့ကြိုးစားကြိုးစားကြိုးစားကြိုးစားလိုက်တာလေနောက်ဆုံးကြတော့ဘာသာတွေကုန်းသွားဒေါသတွေကုန်းသွားမောဟတွေကုန်းသွားပြီးတော့ ဒီအာဘောကုန်ခန့်တဲ့ယဟန္တာဖြစ်သွားနိုင်တယ်ဒါကြောင့်ဒီမြတိမပฏิပဒအပြင်ဟာဉာဏ်သက်ခုကိုလည်းပြုနိုင်တယ်လို့မြတိမပฏิပဒတထာဂတိနာ အပိသံဗုဒ္ဓတထာဂတိနာငါဖရာသည် အပိသံဗုဒ္ဓထိုးရင်း၍သိရသောမြတိမသမျိုးသောအကျင့်တို့၏မြေကြီးမှာကာမဒုက္ခလေးကနိယောဂအတ္တကိလမတနိယောဂနှမျိုးတို့၏အလယ်လ၌ဖြစ်သော ပฏิဝဒါနိဗ္ဗာန်ကိုရောက်ကြောင်းအကောင်းဆုံးဖြစ်တဲ့အကျင့်သည်စက္ကုကရဏီဉာဏ်စက္ကုကိုလိပြုနိုင်ပြီးဉာဏကရဏီဥပဒနာဉာဏ်မှဆက်၍လက်ဉာဏ်ပူဉာဏ်ကိုလိပြုနိုင်ပြီးဟုတ်တော်အဖြစ်၍ဥပသမယာအကိလေသာကသိမ့်တို့၏အင်းကြီးရာအင်းကြီးခြင်းအကျုံးဟာသံဘောဓာယအဘိညာယသစ္စာလေးပါးတရားကိုထူတော်ဉာဏ်ဖြင့်ပြီးခြင်းအကျုံးဟာ သံဘောဓာယသစ္စာလေးပါးတရားကို မမှားဧကံအမှန်တိုင်းပြီးခြင်းကျုံကနိဗ္ဗာန်ယဒုက္ခကတိအင်းကြီးယနိဗ္ဗာန်ကျုံကသံဝတတိစင်စေဧကံအမှန်ပင်ဖြစ်နိုင်ပါသေးသတည်းတော့ပြန်ပြီးတော့စဉ်းစားကြည့်ကာမတုခံမိကာမိယောဂကာမဂုဏ်ချမ်းသာခံစားရဲဆိုတဲ့အကျင့်နဲ့ဒီခန္ဓာကိုယ်မှာဖြစ်တယ် ဟတ္တကိလမထာနုယောဂမိမိကိုယ်ကိုပင်ပန်းအောင်ကျင့်တယ်ဆိုတဲ့အကျင့်နဲ့ဒီခန္ဓာကိုယ်ထဲမှာဖြစ်တယ်အဲ့ဒီအကျင့်တစ်ပါးကိုစွန့်ခွာပြီးတော့မစ္စည်းမပฏิပဒါဆိုတဲ့အလေးအလတ်ဘုရားရှင်ကိုယ်တော်များထိုးရရပြရတဲ့အကောင်းမြတ်ဆုံးအကျင့်လည်းဒီခန္ဓာကိုယ်ထဲဆိုအဲ့တော့ဒီခန္ဓာကိုယ်ထဲဖြစ်အောင်ဟာဘယ်နဲ့လုပ်မလဲခုနကပြောတဲ့အတိုင်းဘုရားယူလို့သူတော်ကောင်းဖြစ်အောင်ကိုယ်ကိုယ်ကိုနှလုံးသွင်းလို့ ခုနကပြောတဲ့အတိုင်းရှင်းလို့ရှိရင်ခန္ဓာကိုယ်ရင်တမ္မာဒိဋ္ဌိရပြီမဟုတ်လားဝိပဿနာတမ္မာဒိဋ္ဌိရရောဝိပဿနာတမ္မာဒိဋ္ဌိရရင်ရင်ရင်ရင်ရင်ရင်လာတော့အကျင့်တွေဟာလေတမ္မာသင်္ကပ္ပမတရားကြံတွေတစ်ခုမှမပါတော့ဘူးသမ္မာဝါစာသမ္မာကမ္မန္တသမ္မာအာရိဝဆိုတဲ့စကားတွေကလည်းအကောင်းကြီးပြောလို့အလုပ်တွေကလည်းကောင်းကြီးလုပ်လို့အပေါ်မေဝမ်းကြောင်းဆိုတဲ့ဥစ္စာတွေပန်းချင်းစင်ကြဲလို့ တဏှိကလည်းပြီးပြီလို့ဆိုတာဒီခန္ဓာကိုယ်ရဲ့ဖြစ်တာမဟုတ်လားဒါကြောင့်ဧရဒတဏိသံဘူတံဗြဟ္မယာနမနုဿရံမယံတိတိရာလောကမှာအညတတုဇယံဇယံတဏှိယကြတော့မြတ်စွာဘုရားကဒီမျက်ရင်တရားဖြစ်ပါကိုလေဒီမျက်ရင်မှာပฏิပါအကျင့်မြတ်ကြီးကိုပဲဗြဟ္မယာနအမြတ်သိရင်အကောင်းဆုံးရင်ဒီရင်နဲ့ပဲ ရှင်းပြကဘုရားရှင်ကိုရောမြတ်ပေးလဲတဲ့ဒီလောကကြီးကထဲလို့နိဗ္ဗာန်ရောက်အောင်ကြားရတယ်ဒီရင်နဲ့ပဲရှင်းပြကပစ္စိကဘုရားရှင်မြတ်ပေးလဲတဲ့နိဗ္ဗာန်ရောက်သွားကြတယ်ဒီရင်နဲ့ပဲတာဝကဘုံများစွာယဟန္တာတွေလည်းပဲနိဗ္ဗာန်ရောက်အောင်သွားကြတယ်ဒီရင်နဲ့ပဲတာဝကဘုံများစွာယဟန္တာတွေလည်းပဲနိဗ္ဗာန်ရောက်အောင်သွားကြတယ်အဲ့ဒီရင်ဟာလေအမြတ်ဆုံးရင်ပဲအကောင်းဆုံးရင်ပဲခု အလုံးတကားတွေအကြောင်းတကားအကြောင်းမှတွေမော်တော်ယဉ်တွေမော်တော်ကားယဉ်တွေအမှန်တန်ကောင်းတဲ့အကောင်းအောင်ကျူးစားကြတယ်အဲ့ဒီယဉ်တွေဟာလေခဏကလေးယဉ်တွေခဏကလေးသွားလို့ရတာအဲ့ဒီယဉ်နဲ့ဘယ်အထက်ကမှတက်လို့မရဘူးဒီယဉ်နဲ့ကောင်းတဲ့လူဘဝတစ်ခုရောက်အောင်သွားလို့မရဘူးယခုမော်တော်ကားဆိုတဲ့ယဉ်တွေနဲ့လေယဉ်ယဉ်ယဉ်တွေနဲ့ဒုက္ခတိဘဝတစ်ခုရောက်အောင်သွားလို့မရဘူး နတ်ပြည်ဒီမှာပြည်ရောက်အောင်သွားလို့မရဘူးနိဗ္ဗာန်ဆိုတာဝေးလို့ဟောဒီလောကမှာရှိတဲ့ယဉ်ကြီးရအောင်ခါလဲကျူးစားလိုက်ရတာကြာလိုက်ကိုလိုက်ရတာမောလို့အဲ့ဒီလောက်မောအောင်ကြာလို့ရှိရင်ဘုန်းကြီးတို့ရဲ့ဇမယာနာဆိုတဲ့အမြတ်ဆုံးညီကရပါမယ်အဲ့ဒီအမြတ်ဆုံးညီကတော့ဟိုးအသက်နိဗ္ဗာန်မရောက်ခင်ပိဋကတိဘောကလည်းသွားလို့ရတယ်နတ်ဒီဇမပြီးသွားလို့ရတယ်လူသမ်းသာနတ်သမ်းသာဆိုတဲ့နေရာကြီးသွားလို့ရတယ် အဲ့ဒီကတဲ့ပြီးတော့ယင်ဟာအမတန်ငုံညပ်ပြီးတော့အဲ့ဒါကောင်းလာပြီဆိုတဲ့အခါကျတော့နိဗ္ဗာန်ပြီးအောင်သွားလို့ရတယ်ပြီးရင်လည်းရှေ့ရပုဂ္ဂိုလ်ပိုင်းများစွာနိဗ္ဗာန်ကိုခမြောက်ပြီးတော့သွားရတယ်ဒါကြောင့်မိမိတို့ကိုယ်တိုင်လေဟောဒီရင်ရအောင်ဟာဘောတော်ကယင်စီးတိုင်းစီးတိုင်းဒီရင်မျိုးရအောင်သူစားလို့ဒီမစ္စည်းမပฏิပါအကျင့်ညာကြည့်ရင်လို့ဒီလိုညနေနိုင်ကြမယ်ဆိုလို့ရှိရင်ဘုန်းကြီးတို့ရဲ့အဝိဇ္ဇာတွေ အနမတေကသန္တရာကပါလာတဲ့အဝိဇ္ဇာနဲ့တဏှာတွေပြုတ်ပြီးတော့ဘုန်းကြီးတို့မနေခြင်းတဲ့ဒီလောကကြီးကထွက်ပြီးတကြလားနိဗ္ဗာန်ကိုကြွားနိုင်ရမယ်လို့ဣဒိတတမိသံဘူတံဓမ္မယာနာမနုဒရံနိယံတိဒီရာလောကံမာအိညတတုဇယံဇယံအတ္တမိသံဘူတံကိုယ်တိုင်ကျိုးကိုအာဂုံထုတ်တဲ့ဖြင့် သယုံမှန်စွာကိုယ်တန်တ၌ဖြစ်ပေါ်လာဝိဓာတော်ဧတံဇမယာနံနောက်လိုက်နောက်ပါများဘုရားကိုဆောင်ပါယူတံယဉ်ရအကျော်ဤမဂ္ဂင်ဟုသောယဉ်ရန်တော်ကြီးသည်အနုတ္တရံလောကီယံသာမရှင်သာအောင်သေတာမြတ်မွန်သူပဲလွန်တဲ့ယဉ်ရကြည်ပါပေသည်ဣဒိနာယနေနာဤမဂ္ဂင်ဖြစ်ပေါ်ယဉ်ရန်တော်ကြီးခြင်း ဝိရာဘုရားကဆရာမြတ်လာတောင်းတောင်းပညာရှိသူတော်ကောင်းတို့သည်ပညာတာသူရှင်သူဧကံအမှန်မယုံနောက်မဆိုပဲသာလျင်ဆရာအောင်နဲ့အောင်ညာအကြည့်လေသာဟုလွန်စွာပြင်းတန်ပြညာကိုဆရာဆရာတာမလီအောက်သေးအမြောက်ဆဲခြင်းကြောက်ပြတန်ရင်အောင်တာရှင်းကြကုန်လေလောကမှာဖြစ်ကြပြေတုံးတွေ့ကြုံနေကြဤလောကမှာ နေရာဒီဒိဋ္ဌံမလောစိတ်ကြံပေါ့ရေသမြောက်တော်မူကြလေကုန်တည်းဒီနည်းနာအကိုဘုန်းကြီးကြီးဝေထားတဲ့ပฏิပဒါသုံးပါးတော့ပြီးဆုံးသွားပြီနော်အဲ့ဒီပฏิပဒါသုံးပါးကို ပြန်ပြီးစဉ်းစားလိုက်တဲ့အခါမှာရာဒီတောင်လူပေါင်းနေကြတဲ့လူများအတွက် အတ္တကိလမထာနေရောက ကိုယ်ကိုယ်ကိုပင်မအောင်ကျင့်တဲ့အကျင့်ကတော့စဉ်းစားဖို့မလိုပါဘူးပြင့်နိုင်တရားမရှိဘူးဆိုပါတော့ဒီကာမဒုက္ခနိဗ္ဗာန်ယောဂဆိုတဲ့ကာမဂုဏ်ခံစားဖို့ရန်အင်မတန်အထုတ်တဲ့အကျင့်ကတော့လူပေါ်မှာနေနေနဲ့မလွဲတာလို့မဆောင်တာတဲ့အကျင့်လောက်သာခွင့်ပေးပြီးတော့လုံလုံကဲကဲလိုက်စားတဲ့ကာမတုခံဤကအနိယောဂဆိုတဲ့အဖမ်းမအထုတ်တဲ့အကျင့်မျိုးမဖြစ်အောင်ကတော့စောင့်နိုင်စေရမယ်နော် ကြောင်းလဲကြောင်းတဲ့လဲကြောင်းလဲကြောင်းတိုက်လဲကြောင်းလို့လဲဖြစ်ပါတယ်အဲ့ဒီကာမတုခံဒီကာမယောဂအကျင့်ကိုရှောင်ပြီးတော့မလွယ်မကင်းပါတဲ့အာယုံခံစားမှုလောက်သာလိုက်စားပြီးတော့မလွယ်မကင်းပါတဲ့အာယုံခံစားမှုလောက်သာခံစားပြီးတော့မကြာမကြာသမာဓိရှိသမာဓိရှိကာမတက္ကတာဉာဏ်ဖြစ်အောင်စဉ်းစားရမယ်မကြာမကြာသမာဓိရှိကာမတက္ကတာဉာဏ်ဖြစ်အောင်ဟာ တတိဆိုတဲ့တရားနဲ့စဉ်းစားပြီးတော့မကြာခဏဖြစ်စေရမယ်။ငါတို့ဟာဒီကံရောက်ယခုလူဘဝမှာရောက်ပြီးတော့လာတယ်။ယခုလူဘဝမှာပြည့်ပြည့်တည်းများကံတွေဟာငရဲရဲ့ကိုယ်ပိုင်ဥစ္စာကြီးဖြစ်တယ်။ယခုလူဘဝမှာပြည့်တည်းများကံတွေကမကောင်းကံတွေဟာလည်းနောက်တံ္ဍရာမှာမကောင်းကျိုးပေးလိမ့်မယ်။ကောင်းကံတွေဟာလည်းနောက်တံ္ဍရာမှာကောင်းကျိုးပေးလိမ့်မယ်။ဒီတော့ မကောင်းကံတွေကိုတို့အများကြီးကြောင်ပြီးတော့ကောင်းကံတွေများနေမှများအောင်ကျေးဇူးရမယ်လို့ဟောတယ်လို့ကာမပကတာသမ္မာဒိဋ္ဌိကိုမကြားမကြားသိစေရမယ်မကြားမကြားသိအောင်သမ္မာတတိဆိုတဲ့နေ့ကျင်တရားလေးပေါ်လာစေရမယ်ဒါပေမဲ့ဒီကာမပကတာသမ္မာဒိဋ္ဌိနဲ့ရပြီးတော့တော်လောက်ပြီးဟိုဟာလူကောင်းလူကောင်းဖြစ်နေပြီဒီထုံးစံအတိုင်းတို့သူတော်ကောင်းဖြစ်ပြီလို့ဘယ်လိုနဲ့အားရမနေနဲ့ ဝိပဿနာတမာတိတိဖြစ်အောင်အသိရတဲ့အခါတိုင်းအခါတိုင်းအတူအပြင်ဘုရားရှင်မှာဘုရားရှိခိုးတဲ့အခါတိုင်းအခါတိုင်းဤယုတ်ဤနံဤခန္ဓာကိုယ်ကြီးဒီမမြဲတဲ့အနိစ္စတရားကြီးပါရကဤယုတ်ဤနံဤခန္ဓာကိုယ်ကြီးဒီဖြစ်ပြီးရပြည့်စည်ပြီးတော့နေတတ်တဲ့ဒုက္ခတရားကြီးပါရကဤယုတ်ဤနံဤခန္ဓာကိုယ်အတွင်း၌ထိုင်ရတဲ့အမြစ်သာရ မိမိအလိုကိုလိုက်အောင်စီမံနိုင်တဲ့အတ္တတရားမရှိတဲ့အနတ္တခန္ဓာကိုယ်ကြီးပါရကဤအနိစ္စဒုက္ခအနတ္တခန္ဓာကိုယ်ကြီးဖြင့်ဘဝပေါင်းများစွာအဝိဇ္ဇာတဏှာအခြေခံပြီးတော့တို့ရှင်လီခဲ့ကြရပြီဤအနိစ္စဒုက္ခအနတ္တခန္ဓာကိုယ်ကြီးအကြောင်းပြုဒီတကလာဒုက္ခအမျိုးမျိုးပြည့်ခဲ့ကြရပြီဒီအနိစ္စအနတ္တခန္ဓာကိုယ်ကြီးနဲ့တဘဝမှာတဘဝတို့ပြီးသွားပြင်ပြီးကြရရပြီ အဝိဇ္ဇတဏမပြုသေးတဲ့ညာနှောင်းတန္တာလည်းကျူးမိကြရအောင်မယ်ပြီးတော့အနိစ္စဒုက္ခအနတ္တဆိုတဲ့ဒီခန္ဓာကိုယ်ကြီးကအမတန်ဆိုရပါလေကလို့ဝိပဿနာသမ္မာဒိဋ္ဌိမိမိတို့လူနဲ့တန်အောင်ဘုရားရှိမှဖြစ်ဖြစ်မနေ့စောစောအိယာထားတဲ့အကြောင်းသတိရတော့ဖြစ်ဖြစ်အဲ့ဒါတော့မကြာခဏပွားများပြီးတကားလားဝိပဿနာသမ္မာဒိဋ္ဌိဆိုလို့အဲ့ဒီသမ္မာဒိဋ္ဌိကရင့်ပြီးတကားလားတစ်ဆင့်တစ်ဆင့်တက်လို့ လက်ဉာဏ်ကိုဉာဏ်ဆိုတဲ့သမာဓိတည်ဖြစ်အောင်ကျူးစာရမယ်လို့ကိုယ့်ကိုယ်ကိုစိတ်ထဲကတွေးပြီးတကြလားကိုယ်ကြီးကိုယ်ကတတိထား၍ကျူးစာနိုင်ရစေကုန်တည်းသာသာသာသာဓမ္မစကြာတရားတော်အဆက်က သစ္စာလေးပါးရောက်လာတယ်ပထမအပိုင်းကပฏิပဒါ၃ပါးဒုတိယအပိုင်းကသစ္စာ၄ပါးအဲ့ဒီသစ္စာ၄ပါးကိုဘုရားတဏှာကြီးတဲ့နဲ့ပြီးအောင်ဟောမယ်လို့ငကူကတော့စိတ်ကူးတယ်ငကူကစိတ်ကူးပြီးတော့ထပ်စဉ်းစားတဲ့အခါမှာဒုက္ခသစ္စာနဲ့သမုဒယသစ္စာကိုလည်းလည်းပပ နားမထောင်ရလို့ရှိတယ်ဒုက္ခအကြောင်းသမုဒိယအကြောင်းကောင်းကောင်းမသိရလို့ရှိတယ်လူများအတွက်ဘုန်းကြီးတွေဘုန်းကြီးများအတွက်ရတဲ့အကျိုးဒီစုံစုံမရသေးဘူးဒါကြောင့်ဒုက္ခသစ္စာနဲ့သမုဒိယသစ္စာကိုဓမ္မသတ္တတဏှာကြီးလောက်တိုင်းပြီးတော့ဟောမယ်လို့သိချင်းရပြန်တယ် တရားတော်နည်းနည်းနဲ့တယ်နော်တရားတော်ဟာနားပေါင်သွားရုံနဲ့ပြီးတဲ့တရားမျိုးမဟုတ်ဘူးစဉ်းစားစဉ်းစားပြီးတော့ကြည့်မှအဲဒီဒိဋ္ဌိဟာဟုတ်ပါတယ်မြတ်စွာဘုရားဟောတော်မူတဲ့အတိုင်းမှန်ပါတယ်လို့ဝန်ခံရမှာဒီတော့ဘုန်းကြီးကတရားရင်းမဲ့တဲ့တရားတိုင်းတရားတိုင်းဟာရက်သေးရွာတဲ့ဒီဒီဉာဏ်ဉာဏ်ဉာဏ်မျိုး မတင့်တော်ဘူးအိတ်ပိတ်စိတ်စိတ်တော်တဲ့တောင်းတဲ့မှာနေပြီးတော့စဉ်းစားရမှာဟိုတရားအရာကပေါ်တယ်လို့ဘယ်လိုအယူဆရှိတယ်။ဒါကြောင့်စိတ်ထဲကလေတော်မဟုတ်ပြီနဲ့တော်တဲ့ရောက်နေတယ်လို့စိတ်ကသင်ရအောင်ဟိုတော်တန်တောင်းတန်ကလေးနည်းနည်းကလေးသိကြအောင်ဆိုရဲ့ တဟံကန္တရေရံဝေဝိညုနာမပိတေဝိတေတံတောတံတောသမာစာရေစရိယံဥဒ္ဓမုဒ္ဓမိအဟံအညာမသံတရားမှန်ကိုအပံယေဤငါမတိသည်ကဒါအခါခုနှင့်တကရေကိုတက်ဆုံညွန်ပြပေကာလ၌ သံမေသင်ပြအေဒီဘေမတိပဲနေပြီးမြင်ပါဘေကမပြောင်းမွေးလျော်ဝေရာကောင်းတော်ဝိညာဏံဆံညမမြာလမ်းမှန်သွားမိတရားပြည့်မြင်ပညာရှင်တို့သည်အဘိဓေဝီတေခင်ခင်မင်းမင်းတခြင်းခြင်းနဲ့အစဉ်မပြတ်ပြီပဲအတော့ကန္တရေကြောက်တောင် ကြောက်တန်းကြောက်ကပန်း၌ ကြောက်ပန်းကြဲဝေကြောက်ဆဲရည်နှင့်ကြောက်မူဘောပြူကြောက်မူဝဲကြောက်ဘူးသင်းပေါက်ကြောက်တောင်ကြောက်နိုင်ဗန္တောပင်ကိုဆွဲပန်ရင်ကြည်ဟန်တဲ့တန်တန်သူတွေ့ရင်ကြည်စီရဲ့တန်တော်အာယုံအများမတုံ့ကြတဲ့တရားချဝေငြိမ်သက်စီရဲ့ဩတမုတ်တမေမေဖို့နိဗ္ဗာန်ရောက်ကြောင်းမှတဲ့ဖြင့်ဧကံချင်းအားအလုံးစုံမြတ်ကုန်သော သမစာရေတုတင်တဆံကမတံဒိစေမြတ်ကျေဒီတောင်းအကျင့်ကောင်းတို့ကိုကရေယံလုံးလာရင်တံအပင်မှအောင်ကျင့်ကြံကျိုးကိုအထုတ်နိုင်ပါတော့အနိသာသာဘုန်းကြီးပฏิပဒါတုန်းကပြောခဲ့တယ်မဟုတ်လားဘုရားရှင်ကိုရောမြတ်ရောဒီကေကအရိယာသူတော်ကောင်းတွေရော ဟောကြောင့်မှအင်မတန်မွေ့ရတော်မူကြတယ်လို့ပြောကြတယ်နော်။ဘုန်းကြီးကလည်းလေသိကြည့်တိုင်းလေးလေးနက်နက်တရားတွေလေးလေးနက်နက်စာတွေတော်ရဲမှာစဉ်းစားလို့သိကောင်းပါရဲ့။ကြောင်းတဲ့ကံတဲ့မှာတောင်သိသိသိသိနေတဲ့အခါမှာစဉ်းစားလို့တဲကောင်းတယ်။ဒါတော့ယခုဓမ္မစကြာတရားတော်လို့လူနဲ့တဲ့တရားတော်များစဉ်းစားရမယ်ဆိုရင် နာရမယ်ဆိုရင်စိတ်ရောကိုယ်ကတော်တော်ရောက်ပြီးတော့နေရတာကြဲကောင်းတယ်ကတာအခါခုနှစ်သက်ကြဲကိုတွေ့ရှင်ညွှန်ပြပဲကာလ၌ရံမေရှင်ပြအေဒီဘေမတိပဲနေလီညင်းပါပဲကာမပြောင်းမှုလျော်ဝေရာကောင်းတော်သောဟာပြင်းစရာလို့ဆင်းရံမေရှင်ပြအေဒီဘေမတိပဲနေလီညင်းပါ ဘယ်ခါမပြောင်းမှုရဝဲရကောင်းတော့ဥပ္ပင်လေးရှင်နဲ့ဟဲ့မင်္ဂလေးများနဲ့လေလေလေးကောင်းလေးတန်ကလေးများနဲ့ဒီလေလေပြောစရာကောင်းရဲ့ညနေချင်းကြတော့လေပြောစရာကောင်းရဲ့ခုလိုညာပဲကြပြန်တော့လေပါပြီးတော့တရားနှလုံးသွင်းလို့ကောင်းတယ် ဝမ်းမေစဉ်ကြအေးဒီပေမပြီးပဲနေဒီညင်းပါပေခါမပြောင်းမှုလျော်ဝရာကောင်းတော်ဝိယူနံဆိုင်ညာမမြလမ်းမှန်သွားမိတရားပြည့်ရင်ပညာရှင်တို့သည်အဘိသေဝီတေခင်ငင်းနေနေတခြင်းရှင်နေအစင်မပြားမိဝဲအပ်တော်တစ်ချက်သူတော်ကောင်းတွေကသမ္မတန်ကျင်နေပြအစင်မှာတတ္တမကြီးညာလေတခြားတကားဒီလိုတောင်းကြီးကငါ့ကိုအင်မတန်မှုလျော်စေတယ် ဒီလိုတော်ကြီးကငါ့ကိုအင်မတန်မွလျော်စေတယ်နဲ့အဲ့ဒါသူတန်းမကြာခဏကြည့်တော်မူတယ်အဘိဓေဝိတေခြင်းခြင်းမင်းမင်းတရှိခြင်းနဲ့အစဉ်မပြတ်မြွယ်အပ်သောကံတရေကြောက်တောင်းကြောက်တန်းကြောက်ကပန်း၌ကြောက်ပန်းငယ်ဝေကြောက်ဆဲရည်နှင့်ကြောက်မွေပေါ်ယူကြောက်မူဝဲကြောက်ကူသင်းပေါက်ကြောက်တောင်းဆောက်၌ဒီလိုများထွန်းလို့ သာဝဉ္ဇင်းကသစ်ပင်ကလေးတွေနဲ့ကောကြည့်လို့စရာကောင်းတဲ့ဝန္တောပင်ကိုဆွဲပန်ရင်ကြီးဟန်တဲ့တန်တန်သူပေရင်ကြီးကြီးလျေဒီတော့ညွတ်နေတဲ့သူကစိတ်ကတော်တော်ရင်ကြီးပြီးသားတော့ညွတ်နေတဲ့သူတော်ကောင်းအမျိုးသားအမျိုးသမီးကိုယ်တိုင်ကိုကငကိုကစိတ်ကရင်ကြီးပြီးသားတော့ရကြတော့ပိုးပြီးတော့ရင်ကြီးသေးရဒါရင်ကြီးသေးရမလဲ မျက်စိအာယုံလေးတွေ့ရမလိုက်ကြားရတော့ဘူးပိုးရင်ပြေးလာနာအာယုံလေးတွေ့ရမကြားရတော့ဘူးပိုးရင်ပြေးလာတန်တော်ပင်ကိုဆွဲတန်ရင်ကြီးဟန်တဲ့တန်တန်သူတွေရင်ကြီးစီလျက်တန်တော်အာယုံအများမလုံရှားပဲတရားစာဝေငိမ့်တဲ့စီလျက်ဘာအာယုံမှသူ့လူရှားရှားဖြစ်ပြန်စီဘူးဒီပါရင်လည်း တဲထဲမှာသူသူဆန်းဆန်းမတွေ့ရတော့လှုပ်လှုပ်ရှားရှားဖြစ်เสียမရှိဘူးတတ်တာယုံတွေကလည်းသူသူဆန်းဆန်းအချင်းဆိုနံမျိုးသားတွေမကြရတော့လှုပ်ရှားเสียမရှိဘူးအမွေအကျိုင်းပန်းတွေပါတယ်မှုတယ်ကျိုင်းတယ်လို့ဆိုစေကမှုဒီပန်းတွေကလောကီအာယုံအာမပေးဘူးဒါကြောင့်တန်တော်ပင်ကိုဆွဲတန်တန်တော်ပင်ကိုဆွဲတန်ရင်ကြီးဟန်တဲ့တန်တန်တူတူရင်ကြီးစီလျက် ဆံတော်အာယုံအများမလှုပ်ရှားပဲတရားချဝေငြိမ်ပဲဒီလျက်စိတ်ကိုငြိမ်ပဲလို့သမာဓိရှိတယ်ကိုယ်နဲ့ကိုယ်သမာဓိဖြစ်နေတယ်ဥဒ္ဓမုဒ္ဓမေမဖို့နိဗ္ဗာန်ရောက်ကြောင်းမှတဲ့ဖြင့်ဧကံခြင်းဟာအလွန်ကောင်းမြတ်ကုန်သောသမာသာရေဒုတင်တကံကမ္မတံ40များကျက်ပြီးတောင်းအကျဉ်းကောင်းအကျဉ်းများတို့ကိုဆောရဒုတင်များဆောက်ကြည့်လို့ ဘုန်းကြီးဖြစ်လဲသင်္ကန်း30လောက်ကလေးနဲ့နေလို့ဥရောစင်ဖြစ်လဲပဲတင့်တော်တဲ့ဝတ်ဖြူစင်ပြကလေးများနဲ့နေလို့ဒါမှထူးထူးထွေထွေသင်ခြင်းဆင်ခြင်းမရှိဘဲနဲ့တရားနှလုံးသွင်းလို့ဩတမௌတမေမေဖို့နိဗ္ဗာန်ရောက်ကြောင်းမှတည်းဧကံခြင်းအလွန်ကောင်းမြတ်ကုန်သော သမသာရေဒုတင်ပကံကမထံ40မြတ်ကျေပြီးတောင်းအကျဉ်းကောင်းအကျဉ်းရတို့ကိုပရိယံလုံးလာရင်တံအပင်မအောင်ကျင့်ကြံကြိုးကိုအထုရပါအနိအဲ့ဒီတော့ရင်ဘုန်းကြီးတို့ခုဆရာတကတတိဆရာတတိတတိပြောရမှလို့စိတ်ကစားကြနော်တော်ရရောက်နေကြ အဲညအချိန်ခု9နာရီလောက်တော့တယ်မှာရေရင်ထိုင်ရင်မြတ်စွာဘုရားရဲ့သစ္စာလေးပါးတရားကိုစဉ်းစားကြမလို့ဘုန်းကြီးကပြောပြီးတော့အလုံးလေးဘုန်းကြီးရဲ့ဆရာတရားဓမ္မတွေကဘုန်းကြီးတပန်တွေကစဉ်းစားလို့ဘုန်းကြီးပြောတဲ့တရားနောက်လိုက်လို့ဘယ်လိုတော်ရင်စဉ်းစားကြရအောင် မြတ်စွာဘုရားကပฏิပဒါ၃ပါးကိုဟောပြီးတဲ့နောက်အစဉ်သင်္ကဝတိငါဦးအမှုထားတဲ့နတ်မြမာများအားယခုလိုပြောရမှာပြောရမှာသစ္စာလေးပါးတရားကိုဆက်ပြီးတော့ဟောတော်မူတယ်ဒိတံခောပနာပိကဝေဒုက္ခံအရိယသစ္ဆံဒိကဝေယဟံတို့ ဤကံခောပနဤဟောတော်မူအလတန်တဲ့အကြောင်းအရာဒီကဒုက္ခဒုက္ခဖြစ်တဲ့အရိယသေသံအရိယအဖြစ်ကိုရောက်အောင်ရွတ်ဆောင်နိုင်တဲ့ပြစ္ဆာတရားတွေဒီဒီတရားကိုစဉ်းစားလို့ဟောဟုတ်သားပဲဒီဒုက္ခပဲလို့သဘောပေါက်လာလို့ရှိရင်ဘုန်းကြီးဟိုပထမတုန်းကပြောခဲ့တဲ့အမှားကနောက်ဆုံးနောက်ဆုံးသွားအဲ့ဒါဒုက္ခတဲ့လို့ဆိုရင်တဏှာက ဝါတူမာမြောက်အိုးကုတ်တိနဲ့ဟိုမြို့ကရွာသားတက်ခွာတဲ့မြောက်အိုးကလေးကုတ်ပြီးတော့နေဆန်းလုံးလို့ကုတ်ပြီးတော့နေအဲ့ဒါလိုပဲဟိုမြင်ရတဲ့တရဝါကလေးတရဝါကလေးဆိုတော့သူများမတင်တဲ့ဘုန်းကြီးတို့သူအလုံးဘုန်းကြီးတပန်းတကားတကမတွေအလုံးကြီးကြကြတယ် သက္ကဝံဒီလူနှခုကြအုပ်ခေါင်းထားလျက်လူပြလက်ဆုပ်သိခွတူမဟာမြောက်ဥကုတ်တိနဲ့မလှုပ်မလဲတေတော့လေဝဲစိတ်တငယ်လိုဖလန်းပဲမိမြင်ရဲ့ရှိတို့ဒီအရက်သမားရဲ့လက်ချင်းသတ်စားကံဒီစိတ်ကလေးလှုပ်ပြီးတော့ညွန့်ကုန်ပြီးတော့ကုန်နေတယ် အလံပဲဖမ်းတာလို့မိနေတဲ့မွေကအလံပဲကနှိမ့်ချက်လို့ရှိနေတယ်အဲ့ဒါလို့အမိဝမ်းထဲမှာမတက်ပါဘူးပါကလည်းဒီလိုဆိုတယ်အဲစဉ်းစားကြည့်တော့လေတက်တာနိုင်ကြမရှိဘူးအမိစာခါပူအေစာလီဒုဒဆက်ခါအမေကအပူတို့အဆက်တို့စားလိုက်ဒီကအရွယ်ကလေးကလည်းအကောင်ထဲကလေးကလည်းပေါ်လာတဲ့အချင်း အမေကစားတဲ့အစာဟာချက်ကြီးကဆဲပြီးတော့ကလေးရဲ့ဘုန်းနဲ့ရောက်အမေကအပူတွေစားတော့လေသူခမြောင်ပူချအမေကအေးတွေစားလိုက်ပြန်တော့လေသူခမြောင်ပူချကလေးလူလူကလေးဆားလာတဲ့အချိန်မြင်ရတဲ့ကလေးကလေးတဲ့အဆပေါင်းများစွာနှုတ်နေသေးတဲ့ရုပ်ကလေးမှာ အမူစားတဲ့အစာကလေးနဲ့မျှတာပြီးတော့နေရတယ်။ဥဒါခါခါဘုရားတသေသေလာနေပြီ။သေလာလောက်အဲ့ဒီထဲမှာတပင်တပန်းနေခဲ့ရ။ဘုန်းကြီးနေခဲ့ရ။အားလုံးနေခဲ့ရတယ်။မေ့လို့မေ့လို့မသိလို့သူတို့ကတော့ဆင်းရဲတာအမှန်ပဲ။နောက်တော့မသိလို့မေ့သွားလို့အဲ့ဒါအမှန်မရပဲဖြစ်သွားလို့ မယွန့်ကြမကြောက်ကြနောက်တဘဝပဋိသင်္ဍေနေရမှာဒါကြောင့်မယွန့်ကြမကြောက်ကြသဗျာတစေသေလာနေ၍လေကံမစဥထောက်ကြတာဟောကံဤကြတော့ကံပါလာဒီအမိဝမ်းတဲ့ကလေကအပြင်ဘက်ကိုတွန်းထုတ်ပေးအဲ့ဒီအမိဝမ်းတဲ့ကလေအားတန်လို့ရှိရင်အားကောင်းလို့ရှိရင်ကလေးမြင်းမြန့်ပွား အမရေကအားနဲ့နေလို့နေကညံ့နေလို့ရှိရင်ကလေးမျက်နှာမပေါင်းပြင်းပန်းပန်းနဲ့နေရကမ္မကလေရောအမိဝမ်းထဲမှာရှိတဲ့အားလေရောအဲဒီလေကညှင်ပြီးတော့ပြင်ဘက်ထုတ်လေကမ္မစာဥသောချတာမေဝါတို့ရောက်တန်ကောက်ပေါက်ကထွံ့ရောက်စဉ်ရောင်းတန်တော်ဒိဋ္ဌိပုံနေရိကပြင်လို့ကြလီ အဲ့ဒီရတယ်တက်တက်သေးတယ်ထက်ချင်းရင်ပွားဒီအမှတ်တမဲ့နဲ့ဒီပါပြီးတော့ကြည့်ရင်ဝန်းနေကြရရဲ့စိတ်အားငယ်ကြရရဲ့ကြောက်ကြရရဲ့ဒီပါတဲ့အချိန်မှာဆိုလို့ရှိရင်ကာဝဉ္ဉင်ကဘယ်လိုစဉ်းစားလဲအမှုဆန်းတာပြီးရော ပြီးရောဆိုတဲ့ဝါဒအတိုင်းဒီလိုလည်းဖြစ်ရမှာပဲမှန်ကအမေကိုအသိစိတ်မခံဘဲနဲ့ကမ္မတက္ကဒီကလေးအဲ့ဒီလိုနေရာကပြည့်စည်ခြင်းနဲ့ပြည့်စည်ကြရတယ်သာတိတိပရိသန္တေဒီနေရာကျင်းပြီးပြီသို့သောအမျိုးမျိုးသောဆင်းရဲတို့၏ဖြစ်ပေါ်ရန်အကြောင်းဧကံဖြစ်ခဲ့သည်တဲ့ဟုတ်တယ်ဟုတ်တယ် ဟုတ်ဒီဒုက္ခဘာကြောင့်ဖြစ်လဲဒီပါတိဒုက္ခဘာကြောင့်ဖြစ်တယ်လဲမသိပါရဘာပြီးတော့ဒီဒုက္ခတွေကလွတ်လာတော့ပြီးရလားလို့ဆိုတော့ဒီတဘဝတစ်စောက်လုံးစဉ်းစားကြည့်ကြရာပြီးရွတ်တော့ယိုယူအုံမင်းရခြင်းသည်ဒီဒုက္ခဆင်းရဲကြောင့်အစ်စ်ဖြစ်ပြန်တော့တည်းကိုရပြန်တယ် ဆွေလူမျိုးပေါင်းပฏิပန်တွေနေပြီးတဲ့နောက်အိုရတယ်ဆွေလူမျိုးမှာပฏิပန်တွေနေပြီးတဲ့နောက်အိုရတော့ဒီလူလောကကြီးအတွက်ပြောနေတာဟိုပြည့်ပြည့်ပြည့်ဘဝတွေဆိုတဲ့ငရဲတို့တိရစ္ဆာန်တို့ပိတ်သားတို့ဆိုတဲ့ဥစ္စာတွေကိုအသာထောင်းိုရတော့ဘာဖြစ်လာတယ်လဲမျက်စိအင်္ဂါတွေကညော့လာ ဟောတဲ့အဆိုပုံများတိတိကျကျတွေးကြည့်ရင်သိပုံပါလေဆင်းရဲစရာကြီးတော်တော်အိုးလာတဲ့အခါကျတော့အယွန်းနဲ့အသားဟာနည်းနည်းကွာလာတယ်လေဒါကြောင့်ပိန်လဲပဲပိန်တဲ့သူဟာအသားတွေတွဲကြဝါလဲဝါတဲ့သူကအသားတွေတွဲကြဘာလို့လဲဆိုတော့အယွန်းနဲ့ကပ်ပြီးတော့ဆက်ဆက်ရရမနေဘူးရောပြီးတော့အသားကအယိုးမှကွာလာတယ်ပိုးလာတ ကြာရဒီလက်တွေလက်တွေအပြင်လည်းဒီအတိပဲတွေ့ရပိုတဲ့သူတွေကမြတ်သွားတာဒီအစားအသောက်ကြောင့်မစားနိုင်အစားကောင်းတော့ကောင်းစားအောင်ဟဲ့ရွတ်ရွတ်သွားကြည့်ချက်ပိုတဲ့သူတွေကတခါမြတ်ကြီးဘယ်နည်းပြောပြောအင်မတန်ကောင်းလာပါတယ်လို့ဆိုတဲ့လူတွေတဦးတလေ ကံတူးတဲ့ပုဂ္ဂိုလ်တွေအတွက်မျက်စိတက်တာခြင်းသက်တာငြိမ်းစွာသောသူတွေဟာမျက်စိဟာတဖြည်းဖြည်းမှုန်းလာဒီလိုမကောင်းဘူးဖြစ်ရဒီလိုအားမရဘူးဖြစ်ရငြိမ်းတာကောကောင်းကောင်းအားမရဘူးနာနည်းနည်းလေးလေးလာတော်တော်အိုလို့ရှိရင်နားလေးလာပြီဟုတ်ကဲ့ကြားကတော့ပြုတော့ကလို့မတွက်လို့စားလို့မကောင်းဘူး အကျိုးတွေဘာတွေကပါအကုန်လုံးရောပြီးတော့လာတာဖြစ်တော့မျက်စိရောနားရောရှားရောနှာခေါင်းရောအနှံ့ကောင်းကောင်းမရဘူးစားလို့ကောင်းကောင်းမကောင်းဘူးအဲ့လိုဖြစ်ပြီးတော့အိန္ဒြေဆိုတဲ့စက်ကုံတွေစပြီးတော့လည်းအကုန်လုံးညံ့ပြီးတော့လာအရွယ်တွေဘာတွေကြည့်လိုက်တော့လေအာမူလငကုံခိုက်ရတဲ့အရွယ်ကလေးတွေဟာပျောက်ပြီးတော့ ဆိုတော့တစ်သက်ပြောင်းမရတော့တဲ့ဒီငယ်ငယ်ရွယ်ရွယ်အရွယ်ကြီးပြောင်းပြီးတော့အိုကြီးဖြစ်ရအိုကြီးဖြစ်ရအားများတော့သစ္စာတလီထမယ်လို့ဆိုလင်းညာသွားအားမရှိဘူးခုနဒီနာသွားမယ်ဆိုရင်လူတွဲမှာသွားနိုင်အားမရှိဘူးအိုရာအိုရာဘယ်တော့ဒုက္ခရောက်တယ်လဲလို့သစ္စာ အဲ့ဒါလောက်အားတွေပါတွေကုန်ခန်းနေတဲ့အပြင်အပြီးကတခါတခါလစ်သွားလိုက်တငယ်ပြန်ခြင်းတယ်တော်တော်ကြီးအိုးလာတဲ့အခါကျတော့တငယ်ပြန်ခြင်းလားဒုက္ခတွေကအသက်ရှင်ရှင်နေရလေဒီဒုက္ခတွေစုံစုံတွေ့လေဒီခန္ဓာကိုယ်ကြီးကတော်တော်ခက်တာအာဒါအသက်ရှင်ရှင်အသက်ရာကျော်နေရပါစေလို့ဆုတောင်းလိုက်ကြံတော့လေ ဒီဒုက္ခတွေခံပါစေဆိုတဲ့အဓိပ္ပာယ်ရှိတယ်။ဒါဒီဒုက္ခတွေသိများများမတွေ့ဘဲနဲ့ပဲခံပါပါစေဆိုလို့ရှိတယ်စိုးစိုးပြေပါစေဆိုတဲ့အဓိပ္ပာယ်ရှိတယ်။ဒီလိုမှခန္ဓာကိုယ်ကြီးထူတောင်းလို့မကောင်းဘူး။အသက်ရှိပါစေဆိုတော့လေဒီဒုက္ခတွေခံပါစေ။ဒါဒီဒုက္ခတွေသက်သာပါစေဆိုတော့လေစိုးစိုးပြေပါစေ။ဒါကကိုယ်ဒုက္ခ။ ဒုက္ခနဲ့ဆက်လို့ရှိရင်ကိုယ်ဒုက္ခစိတ်ဒုက္ခမမျိုးမှတ်ထားကြခန္ဓာကိုယ်တည်းရိုက်ဆင်းရဲတာကကိုယ်ဒုက္ခခန္ဓာကိုယ်မဆင်းရဲပဲနဲ့စိတ်ဆင်းရဲတာကစိတ်ဒုက္ခဒီဒုက္ခသစ္စာကလေကိုယ်ဒုက္ခစိတ်ဒုက္ခဒါနှစ်ခုစလုံးအမှန်ကြီးပဲအဲ့ဒီဒုက္ခတွေကြက်ကြက်တွေးပြီးတော့ပြီးလေလေအရင်ပြောထားတဲ့တဏှာကနောက်ထုတ်သွားလေလေတော်ပြီတော်ပြီ ဒီဘဝတွေငါမလို့ကျင်တော့ဘူးဖြစ်လာတယ်။ဒါကလူကမှအုံမဲမတော်ဖြစ်နေလို့ဆိုတော့ကိုဆင်းရရတဲ့အပေါ်ကိုဆင်းရလို့မို့စိတ်မချမ်းသာရတဲ့အပေါ်သားတွေသမီးတွေမယားတွေဆွေတွေမျိုးတွေသူအယူမဆိုင်ကြရဘူးခေါ်တော့ကအဖူးကြီးတယ်အဖူးကြီးတယ်ကလူရကိုမသွင်းနိုင်လားအတွင်းလည်းမသွင်းတိုက်တော့ပါဘူးအမှန်ကတော့အဖူးကြီးတယ် ဟုတ်ဟိုအဖိုးကြီးနဲ့မနေခြင်းဘူးတဲ့သာသမီတွေကလည်းမနေခြင်းဘူးတဲ့မိတွေဆိုတာကတော့သာတံဝေးသွားပြီမနေခြင်းဘူးတဲ့အကယ်၍အဖွားကြီးရှိသေးလို့ရှိတယ်အဖွားကြီးကမားနေလို့ရှိရင်သူကတောင်းတောင်းတောင်းတောင်းသူကအဖွားကြီးအိုးနေကြတော့လေအဖိုးကြီးကသူအရေးမဆိုင်ခြင်းသားတွေသမီးတွေမိတွေမြစ်တွေကလည်းဂရုမဆိုင်ခြင်းပြီးတော့အသက်ကြီးနေပြန်တော့လေသူတို့ကမထီလေးစားပြုတော့စိတ်ကမခံရင်ပဲကို ငါအောက်ကငါမွေးလို့တကယ်လူဖြစ်လာတဲ့အကောင်လေးကငါ့ကိုခုကတော့မတိုက်ကြဘူးတဲ့ဆိုပြီးတော့စိတ်ကလေအမတမခံရင်စိတ်ဖြစ်မခံရင်စိတ်သာဖြစ်တာကတော့မတိုက်တာကလည်းအမှန်ပဲဒါတော့ကိုကမချမ်းသာကိုမချမ်းသာလို့စိတ်ကမချမ်းသာတဲ့အပြင်သူများကကတော့မတိုက်ကြကိုလူနေတဲ့သားတွေသမီးတွေကကတော့မတိုက်ကြ ကိုအရေးပါပြီးတော့တကယ်ချီပွေလာတဲ့မိကလေးမြစ်ကလေးတွေကသူတို့မဆိုင်ကြစိတ်စိတ်ဆင်းရဲတာပဲအဲ့ဒီကိုဆင်းရဲစိတ်ဆင်းရဲဟာဘုသူကြောင့်ဖြစ်ရတယ်လဲဆိုရင်ဟောဒီသရာကြောင့်ဖြစ်ရတာသရာပြီးရွတ်တော်ယိုရင်အိုမင်းရခြင်းသည်နီဒုက္ခဆင်းရဲအမျိုးမျိုးဤအကြောင်းပင် ဖြစ်လေတော့တည်းသက္ကမပြမမှာစမ်းတာဒါကတော့အလုံးလက်ပဲငယ်ငယ်လေးပဲ မကြမ်းမမာဘူးကြားတယ်နားတယ်အနာပေါက်တယ်ကြားတယ်အကုန်လုံးဒုက္ခကြီးဘာတစ်ခုမှမသက်သာဘူးတချို့ကဒီကောင်းကြိုက်နေတော့အင်းကောင်းကြိုက်တာလောက်ချိုးတဲ့ဒုက္ခရှိမှမထင်ပါဘူးလို့တယောက်ကညီဟိုမျက်စိကြိုက်နေတဲ့သူက ခဏကောင်းကြိုက်တဲ့ဥစ္စာသူမျက်စိကြိုက်တာလောက်ဆိုမယ်မထင်ပါဘူးသူကလည်းကြီးမျက်စိကြိုက်နေတဲ့သူကဒီလိုကြီးတော့ဟိုနားကြိုက်တဲ့သူကတော့မဟုတ်ပါဘူးခင်ဗျားတို့ကနားမကြိုက်ရလို့ပါနားကြိုက်တာကပူပြီးတော့ဒုက္ခရှိပါတယ်အကုန်လုံးဒုက္ခတွေကြည့်လိုက်လို့ရှိရင်လေဒီဓာတိဒုက္ခမတမ်းမမှသွားနာတဲ့ဒုက္ခတစ်ခုမှမသက်သာဘူးအလုံးဒုက္ခကြီး ဗျာဒီပီမကြမ်းမမဖြာနာရခြင်းသည်ဒီဒုက္ခဆင်းရဲကြောင့်ပေသည်ဒီနော်ပထမသာတိဒုက္ခဘယ်သူမှမကင်းဘူးဒုတိယအိုးလာတဲ့သရဒုက္ခအိုဒီတိုင်အောင်နေရလို့ရှင်ဘယ်သူမှမကင်းဘူးသို့သောပြည်ရန်တော့လည်းကံမကောင်းဘူးသစ္စာဗျာဒီဒုက္ခဆိုတာဒီကြတဲ့ကလေးလည်းဗျာဒီဒုက္ခဖြစ်လူကြီးလည်းဗျာဒီဒုက္ခဖြစ် ဒီမတက်မမဆန်းနာမှုဆိုတဲ့ဒုက္ခဟာလူကြီးရောလူငယ်ရောအကုန်လုံးဖြစ်အဲ့ဒီနောက်မရဏဒုက္ခသိတယ်ဒီတော့ဒုက္ခနဲ့ပြည်တဲ့အပင်မျိုးလူကသိမထင်ကြဘူးခါသေးတော့မယ်တဲ့ဆိုတော့ခုနကအပြင်းထန်မမားနေလို့ဝါရီဖြစ်နေလို့သေတော့မယ်တဲ့လို့ဆိုတော့ဒီသိရမယ်သူကသူတော်ကောင်း လူကောင်းလူကောင်းဆိုလို့ရှိရင်တော့လူကောင်းလူကောင်းပဲကောင်းရာဘဝရောက်မှာပဲလို့အဲ့မလို့စိတ်မတင်းနိုင်ဘူးအင်းသားတွေသမီးတွေနဲ့ခွဲရတော့မယ်ငါသားငါသမီးငါမင်းဒီခွဲရတော့စိတ်ကဝမ်းနေတာဒါလူကောင်းလူကောင်းသူတော်ကောင်းသူတော်ကောင်းဝမ်းနေတာမျက်စိဥစ္စာရှိတဲ့လူတွေဆိုလို့ရှိရင်လည်း ဒီပစ္စည်းတွေကတက်တက်လုံးကြာတာတဲ့ဥစ္စာဒါအမေရိကန်တွေကသုံးမှာကောင်းကောင်းသုံးရကြပါမလားဖြက်စည်းညံပြည့်ရကုန်မလားငါတက်တက်လုံးတပင်တပန်းကြာထားတာဒီပစ္စည်းတွေကခွဲရတော့မယ်သူတော်ကောင်းသူတော်ကောင်းသူတော်ကောင်းပေမဲ့လို့ပစ္စည်းတွေခွဲရမှာသူတွေးတယ်အဲဒါတွေသမီးတွေခွဲရမှာသူဦးနဲ့သူတော်ကောင်းကသူတော်ကောင်းက ဘုန်းကြီးတို့အမတန်ထင်ရှားတဲ့သာသနာ့ပြုဓမ္မသောကမင်းသာတော်ကရှင်မဟာမဟိတသာသနာ့ပြုယဟန္တာသမီးတော်ကသံဃမိတ်တာသာသနာ့ပြုဘိက္ခုနီမယဟန္တာမှာဒီသားတော်သမီးတော်တွေကသာသနာပြုပြီးတော့နေသူကိုယ်တိုင်ကလည်းပဲဒီအိန္ဒိယတောက်တစ်ပိုင်းလုံးဒါကိုအိန္ဒိယသဘူလိတ်ခေါ်တယ် အဲ့ဒီအိန္ဒိယသဘူတိတ်ဆက်ရလုံးကိုသူကအုပ်စိုးပြီးတော့အာနာသွန်းနေတဲ့ရှင်ဘုရင်ဘုဒ္ဓဟာတောင်မှလေသေကဏိကြတော့ဆေးဆရာကဟောဒီသိချာဒီဘင်္ဂလီစားနေပါဗဇတ်တဲ့မြုပ်နေပါလို့အဲ့ဒါလို့ပြောတော့ဝန်းလိုက်တာလေတကလံဝေရဏိဘုဒ္ဓဝါတတ္တဝါကောတိတတံပိတိ အတ္တမလကမတ္တပအန္တေဣတရတံကတောသကလံမေရဏိအိန္ဒိယတကျွန်းလုံးမြေပြင်အဝန်းကိုဘုဒ္ဓဝါသိစိန်အဖြစ်ဖြင့်ခံစားဆံစားပြီး၍ကောဒီပတံကရေတရားကုံအောင်တတ္တဝါဆွန်ကျက်ပေကံလူတန်းပြီး၍သူကီအချမ်းသာကြီးချမ်းသာသူဖြစ်ပါလျက်အန္တေသေးကဏိယနောက်ဆုံးအချိန်အခါ၌ အတ္တမလကမတ္တကဆရာပေးထားတဲ့ရှစ်ရှားသည့်ပိုင်းကလေးကိုသာလျင်ဣဒရာတံဆိုပိုင်းသူရပြတို့ကတော့ရောက်ရရှာလေတတိတဲ့။ဒါနဲ့လို့သူကမြင်။တမီးရင်လုံးကအုပ်ချုပ်လာတဲ့မင်း။တမီးပေါင်းများစွာသွန်ကျဲပေးကနိုင်တဲ့မင်း။ဘလောက်ချမ်းသာတဲ့ငါမင်းဟာနောက်ဆုံးအချိန်ကြတော့ရှစ်ရှားသည့်ပိုင်းကလေးတဝက်သာငါအုပ် အစိုးရပါတော့တကလားရှင်းရှားလီပိုင်ကလေးတဝက်တာငါပိုင်ပါတော့တကားလို့စိတ်မချမ်းမသာဖြစ်ရတယ်ခုရှင်းရှားသည်တပိုင်းပိုင်သေးတာသူတိဆိုသည်နဲ့တပြိုင်နဲ့အဲ့ဒီရှင်းရှားသည်တပိုင်းတောင်းသူပိုင်ဟုတ်တော့မှာမဟုတ်တော့ဘူးကံတဲ့နဲ့ဘဝတဲ့မှာနေရတော့မယ်အဲမရဏဒုက္ခဟာဘယ်လောက်ကြောက်စရာကောင်းလဲသောသောကတင်ညိုပြီးတော့ကာကွယ်ရေးတွေလုပ်ထားရမရဏဒုက္ခဘယ်လောက်ကြောက်စရာကောင်းတယ်လဲလို့ ခွန်ကြီးဒီမရဏဒုက္ခကာကွယ်ရေးမလုပ်လို့ရှိရင်ဒီဒုက္ခတွေတွေ့ရမယ်အလုံးကြောင့်တကအကြောင်းအမတွေကာကွယ်ရေးလုပ်မထားလို့ရှိရင်ဒီဒုက္ခတွေ့ရမယ်အလုံးယဟန်ပန်ဃာတော်တွေကာကွယ်ရေးလုပ်မထားလို့ရှိရင်ဒီဒုက္ခတွေ့ရမယ်ဒါလူကောင်းသူကောင်းလူကောင်းသူကောင်းပုဂ္ဂိုလ်ကောင်းသူတော်ကောင်းအဲ့ဒီပုဂ္ဂိုလ်တွေ့ရငကိုယ်တုန်းကသိုးသွမ်းပြီးတော့လာခဲ့တဲ့လူမိုက်ဆိုလို့ရှိရင်တော့ လေကဏီဆင်းလာတဲ့နမိတ်တွေကိုကမကောင်းလိုက်တာတချို့များတဲ့မကောင်းတဲ့နမိတ်တွေဆင်းလာလို့သေကဏီကြမှာအော်ဟစ်ပြီးတော့ညီညီညီနဲ့သေပြီးတော့သွားရတယ်။ဒါကြောင့်မရဏံဘီတဘဝကိုစွန့်ခွာ၍သေရခြင်းသည်ဒုက္ခံဆင်းရဲကြောင်းပါပေ၏တဲ့။ဒါတော့သာတိဒုက္ခသရဒုက္ခ၊ဓာတိဒုက္ခ၊မရဏဒုက္ခမကင်းနိုင်တဲ့ဒုက္ခတွေ ဒီထက်လာကြည့်သေးရင်အပိယဟိမချစ်မနစ်တဲ့အပ်တဲ့တတဝါသင်္ခါရတို့နှင့်ဗံပယောသောအတုတကွပေါင်းသင်းနေထိုင်ရအတုတကွတွေ့ကြုံလေးနေရာချင်းသည်ဒုက္ခဆင်းရဲကြောင်းပေသည်မဖြစ်ဘူးမဖြစ်ဘူးဆိုတဲ့စကားနဲ့စပ်ပြီးတော့နှမျိုးရှိတယ်သက်ရှိမဖြစ်တဲ့သူမဲ့မဲ့မနစ်သက်တဲ့ဥစ္စာနှစ်ခုစလုံးကိုအပိယဟိဆို အဘိယဟိမချစ်အမနှစ်သက်အပ်တဲ့ပုဂ္ဂိုလ်တ attva ပစ္စည်းဥစ္စာတို့နှင့်သံယောကိုအတုရကနေရာချင်းတွေ့ကြုံ၍နေရာချင်းသည်ဒုက္ခဆင်းရဲကြောင်းပေသည်ဒါကလက်တွေ့အားလုံးလောကကြီးထဲမှာလက်တွေ့ဒီလူလူချင်းမချစ်တဲ့သူနဲ့ပေါင်းပြီးတော့နေရတယ်ဆိုလို့ရှိရင်စိတ်မချမ်းသာဘူး အဲ့ဒီလူလူချင်းမဖြစ်တဲ့သူနဲ့ပေါင်းသင်တွေ့ကြုံနေရတဲ့အခါစိတ်မချမ်းသာတဲ့အပြင်ကိုမကြိုက်တဲ့ပစ္စည်းကလေးတစ်ခုကိုအိမ်မှာကိုနေရာမှာကိုเจ้าမှာရောက်နေပြန်ပြလိုက်စမ်းပါဒီပစ္စည်းကြီးမကြည့်ခင်ဆုံးလို့ဆိုတော့ကိုကပစ္စည်းဥစ္စာမတတ်နိုင်လို့မကောင်းတဲ့ပစ္စည်းတွေကိုမသုံးနေရမတတ်တာလို့ကသုံးနေရတယ်မကြိုက်လိုက်တာဒီပစ္စည်းအဲ့ဒါလို့ ကိုမတင်တတ်တဲ့ပစ္စည်းတွေ့နေရတာလဲစိတ်မကောင်းမှုစိတ်ဆင်းရဲတယ်ဒါလည်းဒုက္ခပဲကိုမချစ်တဲ့သူတွေနဲ့တွေ့ပြီးတော့မုန်းတဲ့သူတွေနဲ့တွေ့နေရတာလဲဆိုတော့သာသူကလေးတွေ့နေရငယ်ငယ်တုန်းကအတော်ချစ်တဲ့ပါဟုတ်တော့ဒီဘက်ကထိုးလိုက်တာတဲ့အမိရပါနောက်ကျက်ပြီးဆိုတော့ကြတော့အဲ့ဒီဒီသားမှန်ကြားလိုက်ရင်ညနဲ့ဒိတ်ခနဲ့ပြသွားလာရင်ဒီကောင်ဒုက္ခ ရစိတ်ရအမှန်တန်ချစ်တဲ့သားတောင်မှချစ်စရာမကောင်းတဲ့အခါကြလို့ရှိရင်အဖေဒုက္ခဖြစ်အမေဒုက္ခဖြစ်မောင်နေနှမတွေဒုက္ခဖြစ်ဒါကြောင့်အဘိယဟိမချစ်မနှစ်ပဲအပ်တဲ့ပုဂ္ဂိုလ်တ attva နှစ်သက်စရာမကောင်းတဲ့ပစ္စည်းဥစ္စာတို့နဲ့သံယောကိုပေါင်းသင်၍နေရာချင်းတွေ့ကြုံ၍နေရာချင်းသည်ဒုက္ခဆင်းရဲကြောင်းပေသည်ဒါအလုံးလက်တွေ့နိုင်ငံ ဟိုအိမ်ဒီအိမ်လက်တွေတွေဒါသိခဲ့ဖို့မလိုဘူးဒီရေဟိချစ်ခင်ဆုံးမဲ့နှစ်သက်မြတ်လို့အပ်တဲ့ပုဂ္ဂိုလ်တ attva ချစ်ခင်ဆုံးမဲ့နှစ်သက်မြတ်လို့အပ်တဲ့ပစ္စည်းဥစ္စာတို့နှင့်ဥပယောကိုခွဲခွာ၍နေရခြင်းကိုယ်ကွင်း၍နေရခြင်းဒီဒုက္ခဆင်းရဲကြောင့်ပေသည်ဖြစ်တဲ့သူနဲ့ကွဲပြီးတော့နေတချို့သိကိုသိတာပဲဘယ်လောက်ဆင်းရဲတယ်မပြောနဲ့တော့ ဖြစ်တဲ့သူနဲ့လည်းကွဲသွားရောသူလည်းပဲဒီမှာရင်ခွဲနာလို့ပြောကြတဲ့အနေမျိုးနဲ့စိတ်ထိကြိုက်ပြီးတော့သေးတာတဲ့ကိုနှစ်သက်တဲ့ပစ္စည်းကလေးသူများပေးလိုက်ရမှာစိတ်ထဲအမတန်မချမ်းမသာဖြစ်ခုနကသေဂာနိသေဂာနိဒုက္ခဖြစ်တယ်ဆိုတဲ့ဥစ္စာလည်းပဲဒီရေချင်းကင်းစုံမဲ့နှစ်သက်မြန်လို့အပ်တဲ့ ဆွေမျိုးညာတိပစ္စည်းဥစ္စာတို့နဲ့ဝိပယောကောကိုယ်ကွင်းခွဲခွာ၍တွားရမှာဖြစ်ခြင်းသည်အဲဒီကံဤလည်းဒီကိစ္စတွေကျုံတာ။ဒါကြောင့်လောကကြီးကဒီလိုတွေးကြည့်တော့ခုနကတနေ့တုန်းကဘုန်းကြီးပြောခဲ့တဲ့တဏှာကနောက်ဆုံးတော်ပြီမရှိတာကောက်မဖြစ်တာကောက်မရတာကောက်တဏှာနောက်ဆုံးတယ်တဏှာနောက်ဆုံးဒါတွေးကြည့် ပထမဆုံးဒါပြီးအမိဝမ်းနဲ့နေခဲ့ရတာကစပြီးတော့ဟောဒီတိုင်အောင်စဉ်းစားကြည့်ဟောပြီးတော့လူမမယ်ကလေးဘဝတုန်းကမိဘတွေကပစ္စည်းဥစ္စာတတ်နိုင်လို့ယူရမယ်သူတွေရှိရင်တော်သေးရဲ့ဒါလို့ဟုတ်တဲ့ကလေးကလေးတွေညာလေးသနာတရားသနာတရားမကဘူးတချို့မှတကယ်အမေရဲ့နမောနမဲကြောင့်အဲ့ဒီကလေးဘဝမှာမတည်တာမဲနဲ့ပြေးသွားတယ် အဲဒီလိုဟာတွေကြောက်ပြီးတော့ဇာတိဒုက္ခကိုရတဲ့သရဒုက္ခသိရတဲ့မရဏဒုက္ခအဲဒီဒုက္ခတွေလစ်လပ်နေတဲ့အချိန်မှာမကြမ်းမမာဖြစ်ရတဲ့ဇာတိဒုက္ခမဖြစ်တဲ့သူတွေနဲ့မကျေနပ်တဲ့သူတွေနဲ့အတူတူနေရတဲ့ဒုက္ခဖြစ်တဲ့သူတွေနဲ့ကိုနှစ်သက်တဲ့ပစ္စည်းဥစ္စာတွေနဲ့ကွဲပြီးတော့တကွဲတပြားဖြစ်ရတဲ့ဒုက္ခအဲဒီဒုက္ခတွေပြည့်ပြီးတော့နေတဲ့အပြင် သံခိတေနာအကျဉ်းချုပ်အပြင်သင်္ကနာဝကုံသောဥပါဒာနဲ့ခန္ဓာဥပါဒံဆွဲလန်း၍နေရာဖြစ်တဲ့ဤယုံနံခန္ဓာကြီးတို့ဒီတိဒုက္ခဆင်းရဲကြောင့်တို့ပေသည်ဒီခန္ဓာကိုယ်ကြီးကိုဥပါဒာနဲ့ခန္ဓာခေါ်တယ်။ဒါဖြစ်လို့ဥပါဒာနဲ့ခန္ဓာလို့ခေါ်တယ်လို့ဆိုတော့ဥပါဒံခေါ်တဲ့တဏှာနဲ့ဆွဲလန်းနေလို့ဥပါဒံခေါ်တဲ့ဒိဋ္ဌိနဲ့ငါလို့ယူဆနေလို့ ဒီခန္ဓာကိုယ်ကြီးပါပဲဥပါဒနဲ့ခန္ဓာဆိုတာအရင်စစ်လိုက်တော့အမြင့်မြေကဆိုတာလို့ဒီဒုက္ခတွေကဒီခန္ဓာကိုယ်ကြောင့်ဖြစ်တာဒီခန္ဓာကိုယ်ကြီးကဘာနဲ့တူတုံးလို့ဆိုတော့ဘုန်းကြီးတို့လမ်းမှာအမိုက်ထက်ရအောင်ပြစ်ထားတဲ့အမိုက်ထက်ရအောင်ထားတဲ့သလားဘုန်းကြီးနဲ့တူသလားဘုန်းကြီးတဲ့ဟိုအမိုက်ထက်လိုက်ဒီအမိုက်ထက်လိုက်အဲဒီခန္ဓာကိုယ်သလားဘုန်းကြီးတဲ့လည်း ဟိုဇာတိဒုက္ခထည့်လိုက်သရာဒုက္ခထည့်လိုက်ဗျာတိဒုက္ခထည့်လိုက်မရဏဒုက္ခထည့်လိုက်အပိယေဟိသံပယောဂဒုက္ခထည့်လိုက်ပြိယေဟိဝိပယောဂဒုက္ခထည့်လိုက်ဒီခန္ဓာကိုယ်ထည့်တာပဲဒီခန္ဓာကိုယ်ကြီးဟာလက်တဲ့စမ်းဖို့မှတ်တိုင်ဆက်ခွက်နဲ့လည်းတဲတူလက်တဲ့စမ်းနေတဲ့လက်သင်္နတ်နဲ့လက်တဲ့အပြစ်စမ်းနေတဲ့သူကဟိုအဝိမှာမှတ်တိုင်ကြီးတစ်ခုထားဟိုလူကလာပြီးတော့ပြစ်လိုက်ဒီလူကလာပြီးတော့ပြစ်လိုက် ဟိုလူကပြစ်လိုက်လဲဒီမှတ်တိုင်ခံအောင်ဒီလူကပြစ်လိုက်လဲဒီမှတ်တိုင်ခံအောင်အဲလိုပဲဒီခန္ဓာကိုယ်ကြီးဒီဥပါဒာနဲ့ခန္ဓာဆိုတဲ့ဒီယုံနာခန္ဓာကိုယ်ကြီးဟာဒုက္ခတွေအမျိုးမျိုးပြစ်ချရာဖြစ်တဲ့ဒုက္ခတိဟုသောသေနတ်လက်နဲ့တွေ့ဒီလက်တဲ့စမ်းရာဖြစ်ပလို့ဖြစ်နေတယ်ဒီခန္ဓာကိုယ်ကြီးရတော့ဟိုလူကကိုယ်စကားပြောလိုက် မတိတတိစကားပြောလိုက်ပြီးကမခံခြင်းဒုက္ခဖြစ်ကိုလူကကိုယ့်အပေါ်မှာစော်ကားတဲ့စကားမျိုးပြောလိုက်မခံခြင်းဒုက္ခဖြစ်တို့တော့ကြာစားခြင်းသာမစားရဟောယံပိသန္နလပတိကြံပြန်ပြီယံအကျေအရာဝတ္ထုကိုအိဆံအိဆံတို့အလိုရှိပါလျေနလပတိမယတံပီတို့အလိုရှိရသောဝတ္ထုကိုမရခြင်းသည်ဒုက္ခံဆင်းရဲကြောင်းပေသည်လိုချင်လိုက်တာကလေးလေးဘဝတုန်းက နှုတ်ထားတယ်ဒါလိုချင်တာနှုတ်ထားတော့အမေကနှုတ်မတိုက်အာဘူးနှုတ်မတိုက်ဘူးငိုတာပဲဒုက္ခဖြစ်တာတော်တော်လေးကြည့်တော့ဟိုအယုတ်ဒီအယုတ်လိုချင်တယ်အမေသေးကဝယ်မပေးနိုင်လို့ဝယ်မပေးဘူးကလေးလေးငိုတာပဲဒုက္ခဖြစ်တာပဲတော်တော်လေးကြည့်တော့အဝတ်ကလေးလိုချင်တယ်အသားကလေးလိုချင်တယ်ပရိသာစားချင်တယ်မရဘူးမရဒုက္ခဖြစ်တာပဲငိုရတာပဲ ဘယ်နဲ့တော်တော်ကြီးလာလို့အရွယ်ရောက်လာတဲ့အခါကျတော့အင်ညာထောင်းဖို့လိုချင်လာပြန်တယ်အဲ့ဒါကိုနှစ်သက်ထားနဲ့မရဘူးမနှစ်သက်ထားနဲ့ရတဲ့ဒုက္ခတွေဖြစ်ပြန်ရောတော်တော်လေးကြီးကြတော့စီဝဥစ္စာတွေရှားပြန်တယ်စီဝဥစ္စာရှားပြန်တော့လေကိုရှားတိုင်းကမရပြန်ဒုက္ခဖြစ်ရှားတိုင်းမရယုံနာမဟုတ်အရင်မှပြုတ်ပြီးတကားလားဒုက္ခဖြစ်ဟိုကြတော့ကြမ်းမကြမ်းမကြမ်းမမာဖြစ်ပြန်တယ်ကိုကကြမ်းမာခြင်းနဲ့သူကမကြမ်းမမာဘူး ကိုကကျမ်းမာရဘာလို့ရဲ့လို့ဆူတောင်းတဲ့ခန္ဓာကိုယ်ကမကျမ်းမာဘူးဒုက္ခဖြစ်ကိုကမအိုခြင်းဘူးကျူးစားလိုက်တာမအိုရအောင်လို့ကျူးစားလိုက်တာခန္ဓာကိုယ်ကအိုးလာတယ်မအိုခြင်းသာလဲအိုရတဲ့ဒုက္ခဖြစ်မနာခြင်းသာနာရတော့လဲဒုက္ခဖြစ်သိရမယ်အချိန်ကြတော့လေကိုကမသိရမှာအင်မတန်တော်ပြီးတော့မသိခြင်းဘူးတောင်းတာတယ်မသိရရစီနဲ့မသိရပါလို့ရဲ့ မအိုးရပါလို့ရဲ့မနာရပါလို့ရဲ့အမလီတောင်းတာလိုက်တာတဲ့ရတ္တိ7ပါးနဲ့กินရပါလို့ရဲ့ရံသူမျိုး9ပါးနဲ့กินရပါလို့ရဲ့ဝိပတ္တိတရားနဲ့กินရပါလို့ရဲ့တောင်းတာဘာမှတောင်းတာလို့မရဘူးဒုက္ခဖြစ်ရာကျင်ရာဝတ္တုကိုအိသံအိသံတော့အလိုရှိပါလျေနလပတိမယသံမိတို့လူသားကိုမရခြင်းသည်ဒီဒုက္ခဆင်းရဲကြောင့်ပေသည်အဲ့ဒီအလုံးရဲ့အတုဟာဒီယုံနံခန္ဓာပါပဲလို့ သံခေတေနာအချင်းကျုပ်အပြင်သင်္ခါငါးပါးကုန်သောဥပါဒာနဲ့ခန္ဓာတဏှာဒိဋ္ဌိဆိုတဲ့ဥပါဒံတရားတို့တွဲလန်းရာပြတဲ့ဒီခန္ဓာကိုယ်တရားတို့ဒီဒီခန္ဓာ၅ပါးတို့ဒီဒုက္ခအဆင်းရဲအကြောင်းအစစ်တို့ပဲဒီတို့ဘုရားပြကဟောလိုက်တာဘယ်လွတ်လပ်တော့တော့ဥဒလို့စဉ်းစားကြည့်မှနောက်ဆုံးတာတဏှာကနောက်ဆုံးတာဘယ်လိုမဟုတ်လို့ရှင်ပါရသရာငါကိုယ်လည်းပါရသရာ ငါဆွေမျိုးမျိုးတွေတာယာစရာငါပစ္စည်းတွေတာယာစရာအဲ့လိုငါအိမ်ပါယာစရာငါတိုက်ပါယာစရာငါသားငါသမီးလေးပါယာစရာအဲ့လိုတာယာစရာနဲ့တဏှာကြီးတို့ပြီးတော့နေတာပဲဘယ်လိုတွေးလိုက်တော့မှတဏှာကနောက်ဆုံးဘယ်နဲ့လဲဒီခန္ဓာကိုယ်လိုမလို့ညင်တော့ဘူးဘာဖြစ်လို့ဒုက္ခပေးနေဒုက္ခပေးနေချမ်းသာတာကနည်းနည်းဒုက္ခတွေကများလိုက်တာ အဲ့ဒါလို့တွေးလာတော့မှတဏှာကနောက်ဆုတ်တယ်ဒါကြောင့်ဟောဒီဒုက္ခတွေကိုတွေးမှဖြစ်ဒါကြောင့်ဘုရားရှင်ကိုရောမြတ်ကဣဒံခောပနာဘေကဝေဒုက္ခံအရိယသစ္ဆံဘေကဝေယဟန်တို့ဣဒံဤဆိုအလတန်တဲ့အကြောင်းအရာဒီကဒုက္ခံဆင်းရဲဒုက္ခအဖြစ်ဖြစ်တဲ့အရိယသစ္ဆံအရိယအဖြစ်ကိုပြုနိုင်တဲ့မှန်ကန်သောတရားတစ်မျိုးပေသည် ဇာတိပိဒုက္ခသရပိဒုက္ခယာတိပိဒုက္ခမရဏပိဒုက္ခအဘိယေဟိသံပယောဂောဒုက္ခပိယေဟိဝိပယောဂောဒုက္ခယံပိသံနာလပတိတံပိဒုက္ခံသံခိတေနပင်စုပါဒာနေကန္တာဒုက္ခလို့ဆရာရှင်ကိုယ်တော်ကဒုက္ခကံဟောလိုက်တာအဲဒါလွတ်လပ်ပြန်ပြီအချရပြန်ပြီဝိပဿနာနဲ့ပင်ကြည့်လိုက်တော့ဒုက္ခဆိုတဲ့အချိန်တောင်မှ အေးဒုက္ခတွေလည်းဖြစ်ပြတယ်လို့အကုန်လုံးဝိပဿနာနဲ့လိုက်လိုက်တော့အကြစရာမရှိဘူးဒုက္ခကြီးပဲအကုန်လုံးဣဒံခောပနာပိကဝေဒုက္ခသမှုတယောအရိယသစ္ဆံယာယတနာပောနောဘဝိကံနန္တိရာဂသဟဂတာတတ္တရတတ္တရာဘိနန္တိနိဘိကဝေယဟံတို့ စေတံခောပနာဤဆွာလက်တံသောအကြောင်းအရာဒီကဒုက္ခသမှုရယောကြခဲ့တဲ့ဒုက္ခတွေဤသင်သောအကြောင်းနှင့်ပေါင်းမိလတ်သည်ရှိသောဖြစ်ကြောင်းသမှုရယဟုသောအရိယာသေသံအရိယာအဖြစ်ကိုပြုတတ်တဲ့မှန်ကန်သောတရားတစ်မျိုးပေသည်ခုနကဒုက္ခတွေဖြစ်ခြင်းလို့ဖြစ်တာမဟုတ် မြမာတို့ဘိသနုနမင်းတို့သာဝရဘုရားတို့ဖန်ဆင်းလို့ဖြစ်တာမဟုတ်ဘူး။ဘုရားဘုရားတရားဟောပုံကလေးဒီမှာဆက်ပြီးတော့စဉ်းစားလိုက်စမ်း။ဘုရားဘုရားကဒီသစ္စာလေးပါးမှာလောကီသစ္စာလောကုတ္တရာသစ္စာလို့နှမျိုးခွဲထားလိုက်တယ်။ဒုက္ခသစ္စာနဲ့သမုဒယသစ္စာနှစ်ပါးကလောကီသစ္စာ နိရောဓသစ္စာနဲ့မက္ခသစ္စာနှစ်ပါးကလောကကလွတ်ထွက်သွားတဲ့လွတ်ထွက်ကြောင်းဖြစ်တဲ့သစ္စာဒီနေ့ဘုရားဟောဖို့အင်မတန်ပိုင်နေအင်မတန်ပိုင်နေလောကီသစ္စာနှစ်ပါးလောကကလွတ်ထွက်ပြီးသွားတဲ့လွတ်ထွက်ကြောင်းဖြစ်တဲ့လောကုတ္တရာသစ္စာကနှစ်ပါးဟောလို့ခေါ်တယ်အဲ့ဒီလောကီသစ္စာနှစ်ပါးထဲမှာ ပထမဆုံးမြတ်စွာဘုရားကဒုက္ခတွေပြလိုက်တယ်ဒါအကျိုးတရားကိုအရင်ပြပြီးတော့မှအဲ့ဒီဒုက္ခဘာကြောင့်ဖြစ်တဲ့တုံးလို့စဉ်းစားတဲ့အချိန်ကျတော့ဟောသူ့ကြောင့်ဖြစ်တာလို့သနာပေါ်ပြဒုက္ခသမှုတရားခေါ်တဲ့သနာကိုပေါ်ပြအမှန်တန်တရားကအမှန်တန်ကောင်းအမှန်တန်ကောင်းလောကီဘုံဝေတာယာဝေဟုသာတွေ့လီညာဝိနည်းများကိုတရားတံဝေရပါစေဟုထွေထွေဒုက္ခဥစွာပြခဲ့ သံဝေကရအောင်လို့တတ္တဝါတွေကျွတ်တန်းဝင်အောင်လို့ပထမဆုံးသူတို့နဲ့လက်တွေဖြစ်နေတဲ့ဒုက္ခတွေကိုတံဝေကရအောင်ပြခဲ့တယ်လောကီဘုံဝေပါယဝေဟုတာတွေလီညာဝိနည်းများကိုတာတွဲနေတဲ့ဝိနည်းတတ္တဝါတွေလောကီဘုံဝေပါယဝေဟုတာတွေလီညာဝိနည်းများကိုတရားတန်ဝေရပါစေဟုသွေဒုက္ခဥစွာပြခဲ့ ပြီးတော့မှဒုက္ခတောင်းကြောင်ဆင်းရဲပေါင်းပြီးအကြောင်းကင်းစွာမဖြစ်ရသည်ဒီဒုက္ခတွေအလကားဖြစ်တာမဟုတ်ဘူး။ဟောအကြောင်းမှမရှိဘဲနဲ့ဖြစ်တာမဟုတ်ဘူး။ယမနာမင်းဖန်ဆင်းမပြုယမမင်းဖန်ဆင်းတာမဟုတ်ပါဘူးဒီဒုက္ခတွေအပင်တို့မှတွေ့ဖို့ရံဘုန်းကြီးတို့မှတွေ့ဖို့ရံယမဖန်ဆင်းတာမဟုတ်ဘူး။နာမင်းဖန်ဆင်းတာမဟုတ်ဘူးသာဝရဘုရားဖန်ဆင်းတာမဟုတ်ဘူး။ယမနာမင်းဖန်ဆင်းမပြုတ် ထင်ကျင်ခင်မမှုဒွမ်းတနာစွမ်းကြောင့်ဗယံပဒဖြစ်ကြရသောသမှုတရောတေသစ္စာအစွမ်းကြောင့်ဒီဒုက္ခတွေဖြစ်တာဒါကတဏှာပေါ်ဒိဋ္ဌိကကျဲလာလိုက်သေးတယ်တဏှာနဲ့မဟုတ်ဘူးဒိဋ္ဌိကျဲလာအဲ့ဒီဒိဋ္ဌိကတပ္ပတဒိဋ္ဌိဆိုတဲ့ဥစ္စာဘယ်တော့မှမပြည့်ဘူးခန္ဓာကိုယ်ရင်အတ္တကောင်းမလို့